ဒီနေ့မဟာဗောဓိရွှေကြည်ဂိုင်းလုံးဆိုင်ရာ60ကြည်မြောက်ဝိနိစာဒစာတော်ပြန်ပွဲဝိနိစာပြန်ပွဲစာမေးပွဲကျင့်ပါတဲ့အချိန်ပေါ့မဟာဗောဓိဂိုင်းကြီးကြည်60ရှိသွားပြီဖျားရပြီတော်များကဒီမဟာဗောဓိဂိုင်း ဥနိစပြန်ဘွဲစာမေးပွဲမှာမောဘမဟာဗုဒ္ဓအကြောင်းမှာတကြိမ်ဟုတ်ဘူးပါတယ်တရားဟုတ်ပါတယ်ဒီမှာကမနှင်းကတကြိမ်အခုတကြိမ်ဆိုတော့မဟာဗုဒ္ဓဂိုင်းစာပြန်ပွဲမှာဟောတာ၃ကြိမ်မြောက်ဖြစ်တော့ဆရာတော်ကြီးရနေပြီးတော့ဟောခိုင်းလို့ဟောရတယ်မဟာဗုဒ္ဓဂိုင်းကြီးဆိုတာ ရွှေကျင်ခိုင်းပါပဲပဏိတာရာမရွှေလုံကုန်းဆရာတော်ဘုရားကြီးရဲ့ဆရာအရင်ဖြစ်တော်မူတဲ့မဟာဗောဓိဆရာတော်ဘုရားကြီးဂုံကျေးဇူးကိုရည်စူး၍၎င်းမဟာဗောဓိဂိုင်းကြီးကိုခိမြောက်လိုသောကြောင့်၎င်းမဟာဗောဓိဂိုင်းဂိုင်းသားယဟန် ရှင်လူအများပฏิပတ်တိသာသနာတော်နဲ့ရင်းနှီးစေလိုသောကြောင့်လည်းကောင်းစတဲ့အကြောင်းများကိုရည်စူးပြီးတော့သူပိုင်ဆိုင်တဲ့သာသနာရိပ်သာအတွင်းမှာဒီစပြန်ပွဲကြီးကိုကျင့်ပပေးတာဖြစ်ပါတယ်ဗျာယဟန်ရှင်လူများ ထို့သဖြင့်မဟာဗုဒ္ဓဂဝေရှင်သာမဏေမြတ်ယဟန်တော်မြတ်ပฏิပတ်တိသာသနာတော်၌ရင်းနှီးစေလိုတဲ့ဆန္ဒအာသီသဆရာတော်ဖျက်ကြီးမှာအများကြီးရှိပါတယ်သာသနာတော်ဟာပရိယတ္တိသာသနာတော်တစ်ခုတည်းနဲ့လဲသွားလို့မဖြစ်ပฏิပတ်တိသာသနာတော်ပါမပฏิပတ်တိကြည်စဉ်တရားတွေပါမသာလဲဘဲဆောင်ဖြစ်ပြီးတော့တန်တရားမှ လွန်မြောက်နိုင်တဲ့အတွက်ကြောင့်မို့ဗိတိပတိသာသနာတော်ဖက်ကို မျက်နှာမူစီလူရဲ့ဆန္ဒရှိတဲ့အတွက်ကြောင့်မို့လူရဲ့သာသနာမြင်ထဲမှာဒီစကြံပွဲကြီးခင်ပါခြင်းဖြစ်ပါတယ်။လူတားသမျှလှူဒန်းလူတဲ့ဆန္ဒလည်းရှိတဲ့အတွက်ကြောင့်မို့စပြန်ဒီနှင်းမှာဆိုရှင်စပြန်ပွဲအောင်မြင်တော်မူကြတဲ့ရှင်ယဟန်များအတွက်တပားလင်2000ကျော်ကျော်တန်ဖို့ရှိတဲ့ပစ္စည်းများလှူဖို့တန်းဖို့ အားလုံးစီစဉ်ပြီးသားဖြစ်ပါပြီဗျာအဲ့ဒါလို့သူဒါနသူရဲ့ဒါနကိုသူမုံမုံမြတ်မြတ်လှူဒန်းလို့တဲ့ဆန္ဒလဲသူ့မှာအတန်ရှိကြပါတယ်ဒါကြောင့်မို့သူဒီမှာကျင့်ပပေးတာပါပဲဆိုလိမ့်မှာကတော့ဖြစ်မိမိရဲ့ဆရာကြီးဖြစ်တော်မူတဲ့မဟာဗုဒ္ဓဆရာတော်ဘုရားကြီးဂုံကျေးဇူးများကို အထုရည်စူးပြီးတော့ဒီစာပြန်ပွဲကိုသူနိယတုဌာနမှာသူကျင့်ပပေးခြင်းဖြစ်ပါတယ်ဗျာ ကိုဖျားတပည့်တော်များဒီနေ့1369ခုနှစ်တဘိုးတော်လာဇန်9ရက်ခရသကရ2006ခုနှစ်ဒီဖော်လာ2ရက်ကြာသာပတိနေ့မဟာဗောဓိဂိုင်းလုံးဆိုင်ရာအကျိ60မြောက်ဝိနိစာပြန်ပွဲမှာဟောကြားအပ်သောတရားဟောကြားမယ်တရားက ဩဃတရဏသုတ်တံတရားခေါ်ပါတယ်ပြီးခဲ့တဲ့နှစ်ကရှင်ရှင်ဘုရားများကိုဒီပြီးတော့ဒုက္ခရပညာသုတ်တံတရားဆိုတာဟောခဲ့ဘူးပါတယ်ဇဘုကရကပါရပိုင်းနဲ့ရှင်တရိပုတ္တရာရဲ့မိမြလျှောက်ထားပုံသာသနာဝန်ထမ်းရှင်ယဟန်မြားအရေးကြီးဘုံကိုလိုက်နာကြည့်ကြရမယ်တရားတွေကိုအဲဒီမှာဒုက္ခရပညာသုတ်တံမှာ ခေါ်ထားတာကိုဘုရားရှင်များရှင်ဘုရားတို့မနေ့ကဟောပေးပြီးပါပြီဒီနေ့ကတော့ဖြင့်ခုပြောကပြောလာခဲ့တဲ့ဩဃတရဏသုတ်တံတရားဩဃတရဏသုတ်တံတရားဆိုတာဟာပံယုတ္တနိကမှာပထမဦးဆုံးမြတ်စွာဘုရားဟောကြားတော်မူသောသုတ်တံပါပဲသုတ်တံအတူတူလေးဖြစ်ပါတယ်အာဒေဝတာသံယုတ်ပံယုတ္တနိကဒေဝတာသံယုတ်ထမှာအစဦးစွာဟောတော်မူသော သုတ်တံတရား သံယုတ်ကဒေဝတာသံယုတ်ဒေဝပုဒ္ဒသံယုတ်နှမျိုးရှိပါတယ်ခင်ဗျာဒေဝတာသံယုတ်ဆိုတာကအမျိုးအမည်အဖြစ်မထင်ရှားတဲ့နတ်မြမာများလျှောက်ထားသည်ကိုမြတ်စွာဘုရားဖြေကြားပြီးတော့ဟောတော်မူတဲ့သုတ်တန်တွေကိုဒေဝတာသံယုတ်လို့ခေါ်ရတယ်အမျိုးအမည်အဖြစ်ထင်ရှားနေတဲ့နတ်တိမြမာတွေလျှောက်ထားတာကိုမြတ်စွာဘုရားပြန်ဖြေကြားလျှောက်ထားတဲ့သံယုတ်ကြတော့ဒေဝပုဒ္ဒသံယုတ်လို့ခေါ်ပါတယ် ခုကတော့ဖြစ်မထင်ရှားတဲ့နတ်မြမာများကနေပြီးတော့မြတ်စွာဘုရားကိုလျှောက်ထားလို့ဖျားဖြေကြတော်မူတဲ့ဒေဝတာသံယုတ်လာဩဃာတနာသုတ္တန်တရားဖြစ်ပါလေဗျာပထမဦးဆုံးဖျားရှိခိုးကြရအောင် နမောတေသဗ္ဗဒသဝီ နမောတေကရုဏကရနမောတေသဗ္ဗဒသဝီနမောတေကရုဏကရနမောတေဒိနာသံသာရနမောတေ အမတံတထာသဗ္ဗဒသဝီဝိယံမှန်ကမကြံရအောင်လုံးဝကုံစဉ်သိမြင်တော်မူပေသော ရှင်တော်မြတ်ဖရာ တေဉဏ်တော်ကြည်သလောက်ကရုဏာရောက်၍စောက်လျှောက်ကဲ့တင်အရှင်မြတ်ဖရာအားနမောဂုံတော်ထုံမှန်ပုံတော်မှန်လည်းရဲ့ခီမွန်ထမနာပနာညွန်ကျိုးလက်စုံမို့၍ရှီခိုးကြောပါဤရှင်ဘရာကရုဏာကရာသနာကျင်နာကရုဏာဤတရားစင်စစ်ဖြစ်တော်ဝေသောမြတ်စွာဘုရား တေကရုဏာကြည်သလောင်ဉာဏ်ရောင်တောက်၍မျက်မှောက်သိမြင်ရှင်မြန်ဘုရားအားနမောအမှန်သိရာယခုမှပင်ဉာဏဉာဏ်တို့လက်စုံမို့၍ရှိခိုးကရောပါဤရှင်ဘုရားဒိဏသံသာရံသံသရာပြင်းကျဲရိပ်ပင်းလည်းကို အလွယ်လွန်မြောက်ကံတော်ရောက်၍ဝမ်းမြောက်တော်မူသောမြတ်စွာဘုရားတေကရုဏာကြီးမားမေတ္တာပွား၍သနာကတိရှင်မြန်ဘုရားအားနမောကတိရာတွင် ကိုပါဝင်သဖြင့်အစဉ်မြန်တို့လက်စုံမို့၍ရှိခိုးကြောပါ၏ဘုရားအမတံတရ မအိုမသေးအမြဲနေရန်အိနိဗ္ဗာန်ကိုဧကံပိဒရှင်တော်မြတ်ဖရာတေမအိုမသေးအမြဲနေကြောင်းတရားကောင်းကို ကောင်းကောင်းသိမြင်ရှင်မြတ်ဖရာအားနမော နိဗ္ဗာန်ကိုဝိကိုယ်တိုင်မြင်သဖြင့်ပြည်လင်မြန်တို့လက်စုံမို့၍ရှိခိုးကြောပါ၏ရှင်ဖရာ ဩဃန္တရဏသုတ်တံတရားဟောမယ်လို့ခုနထုတ်ထားခဲ့ပြီးပြီအဲ့ဒီဩဃန္တရဏသုတ်တံတရားဩဃန္တရဏဆိုတဲ့သုတ်တံကိုမြန်မာပြန်လိုက်မယ်ဆိုရင်နိဗ္ဗာန်ကိုဘယ်လိုသွားမလဲနိဗ္ဗာန်ကိုဘာနဲ့သွားမလဲအဓိပ္ပာယ်ရပါတယ်နိဗ္ဗာန်ကိုဘာနဲ့သွားမလဲအဓိပ္ပာယ်ရတယ်ဩဃန္တရဏသုတ်တံတရား အဲ့တော့နိဗ္ဗာန်ကိုသွားလိုကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဟာရှေ့ကသူတော်ကောင်းတွေဟာဘလို့အစီအစဉ်ရှိကြသလဲဆိုတာဒီလိုတော့အရှင်ဘုရားတို့သိဖို့လိုပါတယ်နိဗ္ဗာန်ဆိုတာလူတိုင်းလူတိုင်းကြားဖူးတဲ့အမည်ပါပဲဒါပေမဲ့လည်းပဲလူတိုင်းမရောက်နိုင်သော တရားဖြစ်နေတယ်ဘာကြောင့်နိဗ္ဗာန်ကို လူတိုင်းမရောက်နိုင်သလဲအကြောင်းရှာဖို့ရအတွက် ဒါကြောင့်မို့နိဗ္ဗာန်ကိုဘာနဲ့သွားမလဲဒါနာမည်လေးပေးတယ်ဩဃတရဏသုတ္တကိုဝိပင်ကမူလတိကမှာပဋိစ္စသမုပ္ပဝိပင်ဆိုတာရှိတယ်အဲ့ဒီပဋိစ္စပဋိစ္စသမုပ္ပဝိပင်မူလတိကမှာအယံပုတုဇဏောအဝိဇ္ဇာယမန္တတာဒုက္ကတိဘာဝိဒုက္ကတာဂာမိကံမေ အာဒီနဝံဒိဋ္ဌဝသူဂတိဂာမိကမ္မံအာရပတိဒုက္ခေဟိအဝိဇ္ဇာတဏအနောတတိသုခေတဏအဝိဇ္ဇာနောတတိအယံပုတုဇံသောဤပုတုဇဉ်ပုဂ္ဂိုလ်သည်အဝိဇ္ဇာယအဝိဇ္ဇာဤမန္တတအာနတိဖြစ်ကြောင်းဒုက္ကတိဂာမိကံမေဒုက္ကတိဘဝသို့ရောက်ကြောင်းအကုသိုလ်ကံ၌အာဒီနံအပြည့်ကိုဒိဋ္ဌဝမြင်၍ တဏှာဝါစေနတဏှာဤအစွမ်းဖြင့်သူကတိဂာမိကမ္မသူကတိဘွားသို့ရောက်ကြောင်းကုသိုလ်ကံကိုအာရပတိအထုတော်ဤဟိသူစကားသည်မှန်ဤဒုက္ခေဒုက္ခရောက်ကြောင်းဒုက္ကတိကံကိုပြုသောအခါ၌အဝိဇ္ဇံအဝိဇ္ဇာသို့တဏှာတဏှာသည်အနုဝတတိအစဉ်လိုက်ဤဒုက္ခေဒုက္ခရောက်ကြောင်းဒုက္ကတိကံကိုကုသိုလ်ကံကိုပြုသောအခါ၌ တဏှာတဏှာသို့အဝိဇ္ဇာအဝိဇ္ဇာသည်အနုတ္တိအစဉ်လိုက်၏ပုထုဇဉ်ပုဂ္ဂိုလ်များမှာအဝိဇ္ဇာနည်းသူအဝိဇ္ဇာများသူနှစ်မျိုးရှိပါတယ်ဘဝကအမတန်မှဆင်းရဲတဲ့အတွက်ကြောင့်မို့အဲ့ဒီဆင်းရဲနေတဲ့ပုထုဇဉ်ပုဂ္ဂိုလ်များအဝိဇ္ဇာနည်းပါတဲ့ပုဂ္ဂိုလ်များဉာဏ်ရှိလာတဲ့ပုဂ္ဂိုလ်တွေဟာ သူဘာတွေလုပ်တယ်လဲဒုက္ကတိဂ ामी ကံလို့ခေါ်တဲ့အပယ်လာကြောင်အကုသိုလ်ကံရဲ့အပြည့်ကိုမြင်ပြီးတော့သူကတိဘဝရောက်ကြောင်ကုသိုလ်ကံကိုငါပြုမှတော်မယ်သူကတိဘဝရောက်မှငါချမ်းသာလိမ့်မယ်သူကတိဘဝရောက်ကြောင်ကုသိုလ်ကံကိုငါပြုမှတော်မယ်လို့ဒီလိုစဉ်းစားပြီးတော့ သူဂတိဘဝသို့ရောက်ကြောင်းကုသကံကိုသူအထုပါတယ်ပြုလုပ်ပါတယ်အသူဂတိဘဝသို့ရောက်ကြောင်းကုသကံအထုတဲ့အခါမှာသူရဲ့ကုသိုလ်ကဒါနကုသိုလ်ကဘဝတပါတိကိုရှုငဲ့နေတဲ့ကုသကံဖြစ်တယ်ဆင်းရဲတော့ချမ်းသာခြင်းတဲ့ဘဝကိုသူကလိုလားတာကိုဆင်းရဲတော့ချမ်းသာတဲ့ဘဝကိုလိုလားတယ်သူတော့ ဣဒံပေပုံညာအသောခယဝံဟောတုသူစုမတောင်းပဲနဲ့ဘဝတံပါတိဘောဂတံပါတိနဲ့ပြည့်စုံရပါလို့ဤတို့ဘဝချမ်းသာကိုတောင့်တပြီးတော့သူကုသိုလ်ကိုပြုတယ်တဲ့တဏှဝါဒေနတဏှရဲ့စွာဖြင့်သုကတိကမိကမ္မသုကတိဘောသော ရောင်ကြောင်းကုသိုလ်ကံအာရဝတိအထုတော်ဤဆင်းရဲတော့ချမ်းသာခြင်းလာကိုသုကတိဘဝရောက်မှချမ်းသာမယ်စောင့်ဝေါ်ဤအဆင်ပြေမယ်ဘဝချမ်းသာမယ်တိုက်ကြသုကတိဘဝကို တောင့်တပြီးတော့သူကုသကံအထုပါတယ်ဟိထုစကားသည်မှန်၏ဒုက္ခေဒုက္ခရောက်ကြောင်းဒုက္ကတိကံကိုပြုသောအခါ၌ဒုက္ခေဒုက္ခရောက်ကြောင်းဒုက္ကတိကံလို့ခေါ်တဲ့အကုသိုလ်ကံကိုပြုသောအခါ၌အဝိဇ္ဇံအဝိဇ္ဇာလို့တဏှာတဏှာသည်နှုတ်တတိဆင်လိုက်၏အဝိဇ္ဇာတဏှာဆိုတဲ့တရားနှစ်ပါးရှိပါတယ်သင်ကျိုပစ္စည်းပိုင်းမှာပြထားတာပဲအဝိဇ္ဇတဏှာဝါဒိနဒွေမူလနိစ္စဝတိတ္တပါဏီဆိုတာပြထားတာပါပဲ။ အဲ့ဒီအဝိဇ္ဇတဏနှစ်ပါးမှာကံပြုတဲ့အခါမှာအဝိဇ္ဇာက ရှိသွားဖြစ်သလားတဏှာက ရှိသွားဖြစ်သလားဘသူကရှိသွားဘသူကနောက်လိုက်လဲဒီလိုမေးစရာရှိတယ်ပရိစ္ဆသမုပ္ပတရားကြတော့အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကစပြီးတော့ဖះဟောသွားတာပါပဲဒီတော့နေရာတကာမှာအဝိဇ္ဇာကြီးပဲ ရှေ့ကသွားသလားလို့မိတ်ဆရာရှိတဲ့အတွက်ကြောင့်မို့ဟိကုသကတိမှန်ဤဒုက္ခေဒုက္ခရောင်ကြောင်းအကုသိုလ်ကံကိုပြုသောအခါ၌အဝိဇ္ဇံအဝိဇ္ဇာသို့တဏှာတဏှာသိအနုတတိစင်လိုက်ဤအကုသိုလ်ကံကိုပြုတဲ့အခါမှာတော့အဝိဇ္ဇာကရှိတ်သွားတဏှာကနောက်လိုက်တဲ့ဒုခေဒုက္ခရောက်ကြောင်းဒုက္ကတိဘဝကံကိုခေါ်တဲ့ကုသိုလ်ကံကိုပြုသောအခါ၌ တဏ္ဏတဏ္ဏသုတ်အဝိဇ္ဇာအဝိဇ္ဇာသည်နုတတိဆင်လိုက်၏တဘဝတမ္ပါတိဘောဂတမ္ပါတိလို့ခေါ်တဲ့ဘဝချမ်းသာကိုတောင့်တပြီးတော့ကုသကံပြုတဲ့အခါမှာတဲ့တဏှာကရှေ့ကသွားတယ်အဝိဇ္ဇာက နောက်လိုက်ဖြစ်တယ်တဲ့အရှင်ပြတို့ပြန်ပြောရမယ်ဆိုလို့ရှိရင်အကုသိုလ်ကံကို ပြုတဲ့အခါမှာအဝိဇ္ဇာကရှေ့သွားတဏှာကနောက်လိုက် အကုတုကပြုတယ်ဆိုတာအကုတုအပြစ်ကိုမမြင်လို့ပြုတာကိုမိုက်မဲလို့ပြုတာကိုဒါရမို့အကုတုကံ ပြုတိုင်းပြုတိုင်းမှာအဝိဇ္ဇာကရှိကတော့တဏှာကနကလိုက်ကုတုကံကိုဒီဘဝသမတိဘောဂသမတိလို့ခေါ်တဲ့ဝတ္တကုတုကံကိုပြုတဲ့ခါကျတော့တဏှာကရှိကသွားအဝိဇ္ဇာကနောက်ကလိုက်တယ်။ तू ကဘဝချမ်းသာကို तू တောင်းတာတာကိုဘဝချမ်းသာကိုတောင်းတယ်ဆိုတော့တဏှာကရှိသွားပြီပေါ့။ အဲ့ဒါလို့နီးနဲ့ဆင်းရဲတဲ့ဘဝရောက်နေကြတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေကသုကတိဘဝကံကိုအရင်ပြုပြီးတော့အဲ့ဒီဘဝမှာတစ်ဆင့်နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကံတွေကိုသူကဆက်အထုသွားရတယ်အဲ့ဒါနိဗ္ဗာန်ကိုသွားပုံအစအရင်ဒါအစအရင်ပါပဲဒါရမို့မြတ်စွာဘုရားရှင် လက်ထက်တုန်းကစိတ်တသူကျွယ်ဆိုတာအာလုံးကြောက်ခုကြပါတယ်စိတ်တသူကျွယ်ဟာကတ္တပမြတ်စွာဘုရားရှင်လက်ထက်တော်ကာလတုန်းက အင်မတန်ဆင်းရဲတဲ့ပုဂ္ဂိုလ်မုတ်ဆိုးဖြစ်ခဲ့ပူပါတယ်သဇမုတ်ဆိုးဆင်းရဲလွန်းလို့သားတွေစပ်ပြီးတော့အသက်မွေးဝမ်းကြောင်းပြုရတယ်စစ်တပ်သူကျွေအလောင်းအဲ့တော့ကာသဝံမြတ်စွာဘုရားရှင်လက်ထက်တို့ကစစ်တပ်သူကျွေအလောင်းဖြစ်တဲ့မုတ်ဆိုးသဇမုတ်ဆိုးဟာဘဝအင်မတန်ဆင်းရဲလွန်းလို့သူကိုယ်တိုင်သတ်ထားတဲ့သားဟင်ချက်ပြီးတော့ယဟန်တပါးကိုဆုံးလှူတာပါပဲ သူဆုံးလို့တဲ့ခါကျတော့ပထမဦးဆုံးမှာတော့ဖြင့်ဝတ္တကုတုကံပေါ့ဒီဒါနကုတုကံကြောင့်ဘောဝသံပတ္တိဘောဂသံပတ္တိလို့ခေါ်တဲ့လူချမ်းသာနတ်ချမ်းသာရပါလို့ဤအကယ်၍မြတ်အဆင်ပြေမယ်ဆိုလို့ရှိရင်ရှင်ဖျားမြတ်သိအပ်သောတစ္ဆာလေးပါးတရားကိုဒီလိုတော်များသိရပါလို့ဖရာလို့ဆုတောင်းကြတာပါပဲဘုန်းကြီးတွေရေစကြရှိတယ်မလား အကျဉ်းများလောက်ကာလပတ်လုံးသံတရားထဲမှာကျင်လျာသည့်ထိုများလောက်ကာလပတ်လုံးကျင်လျာသည့်ရှိသောအဲဘောကသမတိဘောကသပတ္တိပိသဝဘာလို့ဤအဲ့ဒါဒါကြောင့်စိတ္တသူကြလည်းပဲဒီကတ္တမမြတ်စွာဘုရားလက်ထက်ကမုတ်စုဘဝနဲ့သူကိုယ်တိုင်တတ်ထတဲ့အသာဟင်းကိုယဟန်တပောက်လှူပြီးတော့ဘောကသံပတ္တိဘောကသံပတ္တိကိုဆုတောင်းနောက်မှသူကနိဗ္ဗာန်ကိုဆုတောင်းသွားတယ် အဲ့ဒီဘဝကိုအကြောင်းခံပြီးတော့စိတ်တသူရဟာဂေါတမမြတ်စွာဘုရားရှင်လက်ထက်ရတဲ့ခါကျအနာဂံဖြစ်သွားတယ်စိတ်တသူရချမ်းသာတထိတ်တူဖြစ်သွားတာပါပဲဒါနကုသိုလ်ကံကြောင့်စိတ်တသူရဟာတထိတ်ကြီးဖြစ်သွားတယ်နိဗ္ဗာန်ကိုဆုတောင်းလာခဲ့တဲ့ကုသိုလ်ကံကြောင့်အနာဂံဖြစ်သွားတယ်ယဟန်တော်တော့မဖြစ်ဘူးအဲ့ဒါအရိယဖြစ်သွားတယ်အဲ့ဒါဟာ ကုသိုလ်ပြုတဲ့အခါမှာအကုသိုလ်ပြုစဉ်ကာလတုန်းကတော့အဝိဇ္ဇာကရှေ့သွားတဏှာကနောက်လိုက်ကုသိုလ်ကပြုတဲ့အခါကျတော့တဏှာကရှေ့သွားအဝိဇ္ဇာကနောက်လိုက်ဖြစ်ပုံလေးစိတ္တသူကျော်ရဲ့သဘောတရားကိုနားလည်ထားဖို့အတွက်ဘဝဆင်းရဲတော့ချမ်းသာခြင်းတာကိုချမ်းသာခြင်းတော့သူကုသိုလ်ပြုရတာပါပဲဒါကြောင့်ဟောကတရာသုတ်တန်တရားကိုဟောဖို့ရတဲ့အခြေခံတရားကိုဒီမှာဘုန်းကြီးတော်များက ပြောပြနေတယ်ဒီတော့ဒီနိဗ္ဗာန်ရောက်ကြတဲ့ကုသကံတွေ့တဲ့အခါမှာနိဗ္ဗာန်ဆိုတဲ့တရားရဲ့သဘောကိုလည်းပဲထိထိမိမိသိနေဖို့လိုအပ်ပါတယ်နိဗ္ဗာန်ရဲ့သဘောတရားတတိပဋ္ဌာန်ဝိပဿနာတရားရှုမှတ်ပွားများလို့နိဗ္ဗာန်ရောက်ကြတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်ဆိုတာဘလို့သဘောတရားရှိပါသလဲဒါသိဖို့လိုအပ်ပါတယ်မြတ်စွာဘုရားရှင်ဘုရားပြတော်မူပြီးတဲ့နောက် သူသိတဲ့သစ္စာ၄ပါးတရားကိုတတ္တဝါတွေကိုဟောကြားဖို့ရန်စဉ်းစားဆင်ခြင်တော်မူလိုက်တဲ့အခါမှာအပရဇခဇာတိဘဟုရဇခဇာတိလို့ခေါ်တဲ့ကိလေသာများတဲ့တတ္တဝါတွေကိလေသာနဲ့တဲ့တတ္တဝါတွေငါဖျားသိတော်မူတဲ့သစ္စာလေးပါးတည်းကအမတန်မှသိမွေ့နူးညံ့တယ်တတ္တဝါတွေစိတ်ကအမတန်မှကိလေသာတွေကြံ့ထမ်းနေများတယ်ငါဖျားဟောလို့ရှင်တော့ဖြင့် သိနိုင်မြင်နိုင်မှာမဟုတ်ဘူးပင်ပန်းယုံပဲရှိမှာပဲလို့ဘုရားစဉ်းစားတော်မူလို့ဗြဟ္မာမင်းကြီးကလာပြီးတော့မြတ်စွာဘုရားကိုရှောက်လို့မြတ်စွာဘုရားရှင်တရားဟောရတယ်ဆိုတာရှင်များများသိဖူးကြောက်ဘူးတဲ့အတိုင်းပဲအဲ့ဒီမှာအစမြတ်စွာဘုရားဟောတော်မူတဲ့ဂါထာပတိသောတာဂမေနိဗ္ဗုဏံဂံဘိရံဒုဒ္ဒံသာအနုံ ရာဂရတနာတေခန္တိတမောခန္ဒေနအာဟုတာ ပတိသောတကမိန်အရိယမရိဟုသောယေအရင်ရှိရှိဖြစ်သောနိဗ္ဗာန်သို့သွားထသောဂံဘီနိဗ္ဗုဏံသွေမွေနုညာလှစွာထသောဂံဘီရံမြေကိုဆောင်ထရည်တမျှသို့နဲ့နေသောသဘောရှိထသော ဒုဒ္ဒသံတောင်ဖြင့်လွှမ်းပြီးမုံညင်းစီသို့ကြည့်၍မထင်မြင်နိုင်ခက်လာစွာထသောအနုံအစိတ်တရားခွဲပြားစိတ်ဓာသမိဖြပမအသိမွေလှသောတစ္ဆာလေးပါးတရားကိုရာဂရတံကာမဘဝဒိဋ္ဌိသုံးဖြာရာဂဖြင့်တာမန်နေသောတတဝါတို့သည်ဓမောခန္ဒေနအဝိဇ္ဇာဟုအမှောင်စုသည် အာဟုတွာလွှမ်းမိုးပေဖို့အကုန်သည်ဖြစ်၍နာတကံတိသစ္စာလေးပါးမှတရားကိုမျက်မှောက်ထင်ထင်မမြင်နိုင်ကြလေကုန်တည်းသစ္စာလေးပါးတရားဘာကြောင့်မမြင်ပဲနေရတော့တဲ့သစ္စာလေးပါးတရားရဲ့ နိဗ္ဗာန်တရားရဲ့သိမ်မွေ့နုညံပုံကိုဂံဘီရန်ဒုဒ္ဒန္တာအနုံဆိုတဲ့ဝိသေသနာပုဂ္ဂိများနဲ့မြတ်စွာဘုရားထုပြုပြီးတော့မြတ်စွာဘုရားဟောထားတယ်။ဂံဘီရန်နဲ့နဲ့တဲ့ဒုဒ္ဒန္တာဂံဘီရန်နဲ့နဲ့တဲ့ဒုဒ္ဒန္တာလည်းပဲအသိကိုခရင်တဲ့အနုံအမတန်မှသိမ်မွေ့တယ်။ဂံဘီရန်ဆိုတဲ့ပုဂ္ဂိုလ်ကျမ်းဂန်မှာအယံဓမ္မော ပထဝီသံတရကဥဒကခန္ဓာဝိယဂံဘီရောဒါကြောင့်မို့ ဂံဗီရန်မြေကိုဆောင်ထရေတမြသောနဲ့နဲ့သောသဘောရှိထသောပထဝီသန္တရာကဥဒကခန္တော်ဝိယကံပြီးတော့ရှင်ဘုရားတို့တပည့်တော်တို့နေတဲ့ဒီကဘာမြေကြီးကိုရေကနေပြီးတော့ဖွဲ့စည်းပေးထားတယ်မြေကိုရေကဆောင်ထားတယ်ရေမရှိရင်ဒီမြေကြီးဟာအလုံးပြိုကွဲပျက်စီးပြီးတော့သွားရင်ကဘာလောက်ကမှဘယ်သူမှမရှိနိုင်ဘူး ဒီမြေကြီးကိုကဘာမြေကြီးကိုရေကဆောင်ထားတယ်ရေကဖွဲ့စည်းထားတဲ့အစိတ်ဓာတ်ကြောင့်ဒီကဘာမြေကြီးသည်မပြိုမကွဲပဲနဲ့အလုံးအခက်ကြီးဖြစ်ပြီးတော့နေတယ်ဒါကြောင့်လူတွေဟာအဲ့ဒီကဘာမြေကြီးပေါ်မှာတည်နေနိုင်တယ်ပြီးတော့လူတွေသွားနေတဲ့နေရာမှာမြေကိုပေါက်တူးနဲ့မြေတဲတုံးကိုတူးပြီးတော့ယူကြည့်လိုက် ယူကြည့်လိုက်တဲ့အခါမှာဒီမြေထဲမှာရေဘယ်နေရာမှာ ရှိသလဲလို့ရှာရင်ရှင်ပြားတို့ရေကိုရှာလို့တွေးသလားမတွေးဘူးလားမတွေးနိုင်ဘူးမတွေးနိုင်ဘူးနော်မြေကြီးကိုပေါတုနဲ့ပေါက်မြေတုံးကိုယူထားလက်ဝါပေါ်တင်ကြည့်ဒီမြေကို ရေက ဆောင်ထားတယ်ဆိုတာရေဘယ်မှာနေတော့ဘယ်မှာရှိသလဲလို့မြေကြီးထဲမှာရေကိုရှာကြည့်ရှာလို့မရဘူး ။ဘာဖြစ်လို့လဲ။ရေကအလွန်သိမ်မွေးတာကိုမြေထဲမှာရှိတဲ့ရေကိုမဆိုထားနဲ့ဒီလိုလိုရှင်ဘုရားတို့နေတိုင်းချိုးနေတဲ့ရေတွေရေကိုလက်နဲ့ကန်ကြည့်။ကွင်လေးတွေရေကိုလက်နဲ့ကန်လို့ရရလား။ကွင်လေးရရလား။ဘာဖြစ်လို့လဲ။သေမွေလွန်အာကြီးလို့ဘာဖြစ်လို့လဲ။ေးသိမွေးလုံးလို့ရေကိုလက်နဲ့ကန်လို့မရဘူးနေတိုင်းတောင်းနေတဲ့ရေနဲ့ကင်းလို့ဘယ်သူမှမရှိဘူး အဲ့ဒါလို့ရေဟာလူတွေနေ့တိုင်းတောက်ချိုးအသုံးပြုနေ냐တော့လဲပဲဟောဒီရေကိုကင်ကြီးပါလို့ကင်ခိုင်းရင်ဘယ်သူမှကင်မပြဘူးသိမ်မွေ့လွန်အကြီးလွန်လို့ဒါလိုပဲတစ္ဆာလေးပါးတရားနိဗ္ဗာန်တရားဆိုတာအင်မတန်သိမ်မွေ့တယ်မှန်မှန်ညာနဲ့ရှာလို့မတွေးနိုင်ပါဘူးတဲ့ဒါကြောင့်မို့ဂံပီရန်ကိုကြံ့ကန်က အယံဓမ္မောပထဝီတံတရကဥတကခန္ဓာဝိယဂံဘီရောဒါကြောင့်နဲအနေပိတဲ့ခါမှာဂံဘီရန်မြေကိုဆောင်ထရေတညသို့အနက်နယ်သောသဘောရှိထသောသူအနေပိထားတာနောက်ဒုဒ္ဒသဒုဒ္ဒဇံတောင်ဖြင့်လွှမ်းပြီးမုံညင်းစီသို့ကြည့်၍မထင်မြင်နိုင်ခက်လာစွာထသောနိဗ္ဗာန်ရဲ့အကုန်ပုတ်နိဗ္ဗာန်တရားဆိုတာတစ္ဆလေးပါးတရားဆိုတာကြည့်ဖို့မလွယ်ဘူးတဲ့မုံညင်းစီကလေးကို အင်မတန်ကြီးမားတဲ့ကြောက်တောင်ကြီးနဲ့ဖိကျိတ်လိုက်တဲ့အခါမှာမုံကြီးစီဆိုတာသေးသေးလေးနှမ်းစီထက်တောင်ငယ်သေးတယ်အင်မတန်သေးငယ်တဲ့မုံကြီးစီလေးကိုကြောက်တောင်ကြီးနဲ့ဖိကျိတ်လိုက်တဲ့အခါမှာမုံကြီးစီလေးကဘယ်နေရာမှာရှိသလဲမုံကြီးစီအမှုံးလေးကမျက်စိနဲ့ပကတိမျက်စိနဲ့ရှာဖို့မလွယ်ဘူးတဲ့အဲ့တော့ဒီသိမွေးတယ်အဲ့ဒီဥပမာဤတိုင်းပဲတဲ့ အင်မတန်သိငယ်တဲ့မုံညှင်းစိတ်လေးကိုကြောက်တန့်ကြီးနဲ့ဖိကျိတ်လိုက်တဲ့အခါမှာမုံညှင်းစိတ်လေးကိုရှာလို့မတွေးနိုင်သလိုသစ္စာလေးပါးတရားဆိုတာအမတမခက်ခဲတယ်။ဒါကြောင့်မကြံ့ကန်ကအယံဓမ္မောပပတိနာပရိသတိတောထပိတောသသဘောဝိယဒုတသောတဲ့အယံဓမ္မောပပတိနာပရိသတိတောထပိတောသသဘောဝိယဒုတသောမုံညှင်းစိတ်လေးကိုကြောက်တန့်ကြီးနဲ့ကြည့်ကြည့်လိုက်တဲ့အခါမှာအမှုလေးကိုကြည့်လို့မထင်နိုင်သလိုပဲ။ ဒါကြောင့်မို့ဒုဒ္ဒဇံတောင်ဖြင်းလွှမ်းပြီးမုံညင်းစီတို့ကြီး၍မတင်မြင်နိုင်ခလစွာထသောသူအနပိထားတယ်နိဗ္ဗာန်တရားရဲ့သိမ်မွေးပုံပဲသင်ကြားရည်ရဲ့နောက်အနုံအနုံဆိုတဲ့ပုဂ္ဂိုလ်အနုံအစိတ်တရားခွဲပြားစိတ်ထားသာမီဖြတ်ပမှာသိမ်မွေးလှစွာသောတစ္ဆာလေးပါးတရားကိုသာမီလေးနွားငယ်လေးဖွာလာတဲ့သားနွားသားငယ်လေးရဲ့အမွေးလေး အဲ့ဒီမွေးပင်လေးတပင်ကိုတဲ့အစိတ်တရားခွက်ဖြာကြည့်ပါစိတ်တရားစိတ်ကြီးပါအင်မတန်ထက်တဲ့ဓာတ်နဲ့နွားကလေးရဲ့မွေးဖွားကာသနွားကလေးရဲ့ကိုယ်မှာရှိတဲ့အမွေးလေးတပင်ကိုယူအင်မတန်ထက်တဲ့ဓာတ်နဲ့အစိတ်တရားခွက်ဖြာကြည့်တဲ့ကိုယ်လေးတွေခွက်လို့ရပါမလားဒါဖြစ်လို့လေသေမွေးလို့ဘာဖြစ်လို့လဲ ဒါလိုပဲတဲ့သစ္စာလေးပါးတရားဆိုတာအလွန်သိမ်မွေ့တယ်သိဖို့အလွန်ခက်ရင်တယ်ဒါကြောင့်အနုံကို အစိတ်တရားခွဲပြားစိတ်တာသမိဖြတ်ပမာသိမ်မွေ့လှသောသစ္စာလေးပါးတရားကိုရာဂရတကာမဘဝဒိဋ္ဌိသုတ်ပြရာဂဖြင့်တာမန်နေသောတတဝါတို့သည်တဲ့ကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏလို့ကတဏ္ဏ၃ပါးရှိတယ်အဲ့ဒီတဏ္ဏ၃ပါးနဲ့ စွဲလန်းခုံမင်ပြီးနေတဲ့တ attva များသည်ဒီသစ္စာလေးပါးတရားကိုသိဖို့ရန်မလွယ်တဲ့သိဖို့ရန်မလွယ်ဒါပေမဲ့လည်းပဲသစ္စာလေးပါးတရားတို့တိခက်ခဲတဲ့တရားဟာသတိပဋ္ဌာန်ဝိပဿနာတရားအားထုတ်ရင်ရားနိုင်သလားမရနိုင်ဘူးလားရားနိုင်တယ်တိဟိပိသံတိပါလာတဲ့အရှင်ကောင်းအရှင်မြတ်တွေအားထုတ်ကြည့်ပါအားထုတ်ရင်ဘာဖြစ်သွားမလဲရပါလိမ့်မယ် တလားဖြစ်စေနှစ်လားဖြစ်စေသုံးလားဖြစ်စေတတိပဋ္ဌာန်တရားကိုသာစွဲစွဲမြဲမြဲအထုတ်ကြည့်ဒါလို့သိမ်မွေ့တဲ့သစ္စာလေးပါးတရားသစ္စာလေးပါးတရားနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြုနိုင်ပါလိမ့်မယ်သို့တော်လည်းပဲသတိပဋ္ဌာန်သတိပဋ္ဌာန်တရားကိုအထုတ်တဲ့ပုဂ္ဂိုလ်များအစွဲလုံးလာဦးတဲ့အပ္ပဏကြီးမဖို့လိုပါတယ်ဗျာဒီတော့မြတ်ပရိယတ်တိကိုသင်ကြားတဲ့လုံလဝူရိယလောက်နဲ့တစ္ဆာလေးပါးတရားကိုသိမယ်ဆိုရင်ဗမာပြည်မှာ လက်ညှိုးထိုးလို့လွယ်မှာမဟုတ်ဘူးအရိယာတွေအများကြီးရှိမှာပါပဲ ပရိယတ္တိကိုသင်ယူတဲ့လုံလဝိရိယလောက်နဲ့တတိပဋ္ဌာန်တရားကိုအထုတ်လို့သစ္စာလေးပါးတရားကိုပြီးမယ်ဆိုရင်အရိယာတွေဘုမပြီမှလက်ညှိုးထိုးလို့လွဲမှာမဟုတ်ဘူး။ဒါကြောင့်ပฏิပတ်တိတရားကိုအထုတ်တဲ့အခါမှာလုံလဝိရိယအင်မတန်ကြီးမားရတယ်။အင်မတန်ကြီးမားရတယ်။မအိမ်မနေအထုတ်ရတယ်။အင်မတန်လုံလဝိရိယကြီးကြီးမားမားအထုတ်ဇွတ်တန်တန်အထုတ်တဲ့အခါကျတော့ဟောပါရမီရှိတဲ့ပုဂ္ဂိုလ်တွေဟာ ရကြတာပါပဲဒါကြောင့်မို့သံဃာအရှင်ဖျားများလည်းပဲတိရပိသန္တိပညာရှိတဲ့ပုဂ္ဂိုလ်တွေပဲဒီသတိပဋ္ဌာန်တရားကိုအတုလူရှင်တော်ဖြစ်ကိုရလောလာဝိရိယပါရမီရှိသည့်အလျောက်ရတရားထိုင်သောတရားတွေဆိုတာအရှင်ဘုရားတို့မှာဒီနေ့ရလာမှာပါပဲဒါကြောင့်မို့ဆရာတော်ဖျားကြီးကသူ့ရဲ့ပฏิပတ်တိနယ်မြေမှာဒီဝိနိစာပြန်ပွဲကြီးကိုကျင့်ပါပင်းဖြစ်ပါတယ်ရှင်ဘုရားတို့အခါအခွဲ့ကြုံတဲ့အခါမှာ သာသနာရိပ်သာကိုလာပြီးတော့တရားအထုတ်ဖို့ပါပဲဗျာဒါနိဗ္ဗာန်ကိုနိဗ္ဗာန်ရဲ့ဂုံပုတ်ပတိသောတာကမိအရိယမတိဟူသောယေအရင်ဤရှေးရှုဖြစ်သောနိဗ္ဗာန်ကိုသွားထာသောနိဗ္ဗုဏသိမွေနုညကသွာထသောဂံဗီရံမြေကိုဆောင်ထရည်တမျှသို့နည်းနည်းသောသဘောရှိထသော ဒုဒ္ဒသံတောင်ပြေလွှမ်းပြီးမုံဟင်းစီတို့ကြည့်၍မတင်မြင်နိုင်ခက်လာစွာထသော အနုံအစိတ်တရားခွဲပြားစိတ်ထားတမ်းမြင့်ဖြတ်ပမာသိမ်မွေလှသောတစ္ဆလေးပါးတရားကို ရာဂရတကာမဘဝဒိဋ္ဌိသုံးဖြာရာဂဖြင့်တမ်းမဲနေသောတတ္တဝါတို့သည်ဓမ္မခန္တေနအဝိဇ္ဇာဟုအမှောင်စုသည်အာဟုတာလွှမ်းမိုးပေဖို့အကုန်သည်ဖြစ်၍ နတခန္တိသစ္စာလေးပါးမှန်တရားကိုမျက်မှောက်ထင်ထင်မမြင်နိုင်ကြလေကုန်တည်းဆောင်ပုံလေးစီထားပါတယ်ဒီဟာဒီကထာကိုဆောင်ပုံလေးနှစ်ခုချက်လုံးပဲကြပြလေးသစ္စာလေးပါးတရားမလွယ်မြေကိုဆောင်ထရေမျှတူတဲ့ တောင်ပြေလွှမ်းပြီးမုံညင်းစီနှဲသာမီဖြမချပုံပမွေဂံဗီရန်ဒုဒ္ဒတအနုံဆိုတဲ့သုံးပုဒ်ကိုရှင်းရှင်းလုံးပဲကြပြလေးတမောခန္ဒီနာအာဝုတာဆိုတဲ့ပါဠိလေးကို အဝိဇ္ဇာကိုမှောင်စုတဲ့ကွယ်ပညာမျက်စိဖုံးပြီးကာကွယ်ဒိဋ္ဌိမာနရာဂချဲလဲမှန်တရားသူအမမီလွယ်ရှင်းလုံးပဲကြပြလေးဆုကြည့်ပါဗျာ သစ္စာလေးပါးတရားမလွယ်သစ္စာလေးပါးတရားမလွယ်မြေကိုဆောင်ထရေမျှတူတယ်တောင်ဖြေလွှမ်းဖြေမုံညှင်းစီနှဲ သာမီဖြမချပုံပမဲသစ္စာလေးပါးတရားမလွယ်မြေကိုဆောင်းထားရေမျှတူတယ်တောင်ဖြည့်လွှမ်းဖေးမုံဟင်းစီနှဲသာမီဖြမချပုံပမဲ အဝိဇ္ဇာဟုမှောင်စုသဘွယ်ပညာမျက်စိဖုံးဖိကာကွယ်ဒိဋ္ဌိမာနာရာဂချေလေမန္တယသူအမမြင်လွယ်မန္တယဒုမြမမြင်လွယ် အဝိဇ္ဇာဟုမှောင်စုသဘွယ်ပညာမျက်စိဖုံးဖိကာကွယ်ဒိဋ္ဌိမာနာရာဂချေလေမန္တရားသူအမမြင်လွယ်မန္တရားတို့မြမမြင်လွယ် သစ္စာလေးပါးတရားမလွယ်မြေကိုဆောင်ထရေမျှတူတယ်တောင်ပြေလွှမ်းပြီးမုံညင်းစီနှဲသာမီဖြာမချပုံပမွဲအဝိဇ္ဇာဟုမှောင်စုသပွဲ ပညာမျက်စိဖုံးဖိကာကွယ်ဒိဋ္ဌိမာနာရာဂချေလှဲမန္တရသူအမမီလွယ်မန္တရဒုံမြမမီလွယ်ကဗျာလေးကရှင်းပါရဲ့အထူးတိပဲပြောစရာမလိုတော့ပါဘူးနော်အဲဒါကြောင့်ဒါရှိပိုင်းလေးဩဃတနာသုတ်တန်သွားရစို့ ဟောကတနာသုတ်တံကိုမြန်မာပြန်တော့ဘယ်လိုပြန်ထားပါလဲနိဗ္ဗာန်ကိုဘာနဲ့သွားမလဲကွင်လေးတွေနိဗ္ဗာန်ကိုဘာနဲ့သွားမလဲသွားဒီဒီတရားနာတော့သိရမှာပေါ့နော်နိဗ္ဗာန်ကိုဘာနဲ့သွားမယ်ဆိုတာကံနှစ်မျိုးရှိတယ်အကုသိုလ်ကံကုသိုလ်ကံအာလုံးသာသင်ထားတဲ့ပုဂ္ဂိုလ်တွေအာလုံးနားလည် အကုသိုလ်ကံကတစ်မျိုး ကုသိုလ်ကံကတစ်မျိုးကွင်လေးတွေကံဘယ်နှမျိုးရှိပါလဲနှစ်မျိုးနှစ်မျိုးရှိတယ်နော်ကွင်လေးတွေအများကြီးပဲပြောတယ်ပြောတယ်လူကနည်းနည်းလေးအဖြေတယ်လူနည်းနည်းအစံလေးကနည်းနည်းလေးပဲကွင်လေးတွေကံဘယ်နှမျိုးရှိပါလဲတော်သားပဲဒီဆိုတော့အကုသိုလ်ကံကတစ်မျိုးနောက်တစ်မျိုးကကုသိုလ်ကံကတစ်မျိုးနှစ်မျိုးရှိတယ်ကုသိုလ်ကံထဲမှာလည်းနှစ်မျိုးပြားတယ် ဝတ္တကုသကံကတမျိုးဝိဝတ္တကုသကံကတမျိုးဟာဝတ္တကုသကံဆိုတာခုနကပြောလာခဲ့တဲ့စိတ္တသူကျွယ်များပြုလာခဲ့တဲ့ဘဝသံပါတိဘောဂသံပါတိကိုယိမှန်ပြီးပြုတဲ့ကုသကံမျိုးကိုဝတ္တကုသကံနိဗ္ဗာန်ကိုသုတတ်တဲ့ကံမျိုးကိုဝတ္တကုသကံကုသကံကဘယ်နည်းပြသွားတယ်လဲနှစ်မျိုးအဲ့ဒါအဲ့ဒါလေးကိုမူလသိထားဖို့လိုပါတယ် အကုသိုလ်ကံကတင်မျိုးကုသိုလ်ကံကတင်မျိုးကုသိုလ်ကံထဲမှာလည်းပဲဝတ္တကုသိုလ်ကံကတင်မျိုးဝိဝတ္တကုသိုလ်ကံကတင်မျိုးအဲနားလည်ထားယူရှင်တော့ပြည့်မိရတော်လေးဒုက္ခပေးသွားပဲဒီနေ့မှဘာဖြစ်လို့ခက်ခက်ခက်ခက်ဘုန်းကြီးတရားဟောတဲ့လက်ကြမှာမိရခဏခဏတရားလည်းမသိဘူးနော်อืมစိတ်ကြီးကမိရဆရာခဏခဏကုံတော့ခဏခဏတန်တန်ထဲနေရတူပါရဲ့ ဒီတော့မြတ်စွာဘုရားရှင်ကိုနာသကဘယ်လိုလျှောက်တယ်လဲဆိုတော့ကထံနုတွန်မာရိသာဩကမတရီကထံနုတွန်မာရိသာဩကမတရီမာရိသာဆင်းရဲကင်ညာအိုးမြတ်စွာဘုရားတောင်းရှင်တော်မြတ်ဘုရားသည်ဩကံဩကလိပ်ပြသံတရားကြီးကို ကထံကိဏကရဏိနအဘယ်အကြောင်းကြောင့်အတရိကုမြောင်တော်မူခဲ့ပါသည်နိဖယာနာသက နန္ဒီဗြဟ္မာတွေမြတ်စွာဘုရားရှင်ထံလာတဲ့အခါကျသကောင်ရံမှလာတယ်၁၂နာရီအထက်ဟုတ်ဘက်မှလာတယ်တနေ့သောအခါမှာအမျိုးအများပြမတင်ရှားတဲ့ဗြဟ္မာကြီးတူကနေပြီးတော့မြတ်စွာဘုရားရှင်ကိုလည်းလျှောက်တယ်တဲ့မြတ်စွာဘုရားမြတ်စွာဘုရားရှင်ဟာဒီတန်တရားကြီးကဘလို့ကူးမြောက်တော်မူပါသလဲတန်တရားဝတ္ထုခမ်းများလွန်မြောက်မြတ်စွာဘုရားဘလို့ထွက်လာပါသလဲတို့ဘုရားကိုလျှောက်တယ် နန္ဒီပြမာတွေကသူတို့ချစ်ချင်းစကားပြောတဲ့အခါမှာမာရိသလို့ပြောတယ်မာရိသဆိုတဲ့ပုဂ္ဂဆင်းရဲကင်းတဲ့ပုဂ္ဂိုလ်အဓိပ္ပာယ်ရတယ်ကျန်ကညမှာဒါကြောင့်မို့မာရိသာဆင်းရဲကင်းရာဦးမြတ်စွာဘုရားတောင်းရှင်တော်မြတ်ဘုရားသည်ဩကံဩကလိပ်ပြသံတရားကြီးကိုကထံကိဏကာရဏိနဲ့ဘယ်အကြောင်းကြောင့်ဘယ်လိုအကြောင်းကြောင့်အတရိကုမြောက်တော်မူပါသည်မြတ်စွာဘုရားမြတ်စွာဘုရားသံတရားတွေကဘလို့ကုမြောက်တယ်လေဘုရားကုမြောက်ပုံကုမြောက်နီးများဖျားတည်ပြီးတော်များသိလိုပါတယ်အဓိပ္ပာယ်က အဲလိုနန္ဒကမြတ်စွာဘုရားရှက်တဲ့ခါကျတော့မြတ်စွာဘုရားကအပတိတာခွန်အဝုသော အနာယုံအောက်ကမှာတရေအဝုသောတရားကနန္ဒအဟံငါဖရာသည်အပတိထံတည်ငြိမ်သောအာမယန္နာသည်ဖြစ်၍အနာယုဟံကြောင်းကြားစိုက်ဆွဲ့မလှုပ်ဆက်သည်ဖြစ်၍ဩကံဩကလေးဖျားသံတရားကြီးကိုအတရိကုမြောက်တော်မူခဲ့ပြီ ဒီသုတ်တန်ကအလွန်ပဟေလိခံတယ်အထာထာတီကာများအဖွဲကို မကြည့်ဘူးဆိုရင်တော့ပြဟောဟုကအလွန်ခရင်တယ်သုတ်တန်တူတူလေးနဲ့နန္ဒာတဲ့ငါဖျားဒီသံတရားကြီးကို ကုမြောက်တော်မူတဲ့ဤကအပတိတ်ထံတည်ငြိမ်ပြီးတော့ရပြီးတော့ငါမနေဘူးတဲ့အနာယူဟံလှုပ်ရှားပြီးတော့လည်းငါမနေဘူးတဲ့ ရပြီလဲမနေဘူးလှုပ်ရှားပြီလဲမနေဘူးအဲ့ဒီနီးနဲ့ငါသံတရားကြီးကို ကုမြောက်ခဲ့တယ်စဉ်းစားဖို့လှုပ်ရှားပြီလဲမနေဘူးသူရပ်တည်ပြီလဲမနေဘူးအဲ့ဒီနီးနှစ်ပါးကအလော့အနေနဲ့သူကုခဲ့တယ်ဒီလိုဆိုတော့နန္ဒက နောက်ထပ်ပြန်သိလို့တဲ့အတွက်ကြောင့်မို့ယထာကထံပါဏတွန်မာရိသအပတိတအာနာယူဟံဩကမတရီမာရိသာဆင်းရဲကင်းရအိုမြတ်စွာဘုရားတောင်းရှင်တော်ညာဘုရားသည်ယထာကထံပါဏဘယ်နိဘယ်ပုံအဖြစ်အပတိထံယတ္တိ၍လည်းမနေပဲအနာယူဟံလှုပ်ရှား၍လည်းမပြုပဲဩကံဩကလိပြသံတရားကြီးကိုအတရိကုမြောက်တော်မူပါသည်မြတ်စွာဘုရားမြတ်စွာဘုရား တည်ငြိမ်ပြီးတော့ရပ်ပြီးတော့လည်းမနေဘူးတဲ့လှုပ်ရှားပြီးတော့လည်းမနေဘူးအဲ့ဒီနိနဲ့တန်တရားကြီးကုတဲ့ဆိုတာတပည့်တော်များနားမလဲတဲ့တကြံမို့ပို့ပြီးတော့မြတ်စွာဘုရားရှင်းပြတော်မူပါဘုရားတဲ့လျှောက်တော့မြတ်စွာဘုရားရှင်ကပြန်ဖြေတယ်ယတံသွဟံအာဟုသောသတိဓမ္မိတထာသုသံတိဓမ္မိယတသွဟံအာဟုသောအာယုဟမိတထာသုနေဘုံရှာမိ အာဟုသောတရားကနန္တအဟံကဘုရားတိရာကျင်ခါ၌သံတိဋ္ဌာမိယတ္တိ၍နေ၏တရာထောခါ၌သံစီဒာမိနိမြုပ်၍သွား၏ရာကျင်အခါ၌အဟံကဘုရားတိအာယုအမိလှုပ်ရှား၍နေ၏တရာထောခါ၌နေဘုရှာမိမြို့ပါ၍သွားတော်၏ဒိဗကယတ္တိပြီးတော့နေတယ်ဆိုရင်တဲ့မြုပ်ဝင်ပြီးတော့သွားတယ် လှုပ်ရှားပြီးတော့နေတယ်ဆိုရှင်မြော့ပေါ်ပြီးတော့သွားတယ်။နော်မြုံဝင် သွားရင်လည်းတန်ဆရာထက်က ကုလို့မရ။မြော့ပါသွားရင်လည်းပဲတန်ဆရာထက်က ကုလို့မရဘူးတဲ့အရှင်ဘုရားတို့။ဒီတော့မြုံဝင်တယ်ဆိုတာဘာလဲ။မြော့ပါသွားတယ်ဆိုတာဘာလဲလို့နားလည်ဖို့လူတယ်။မြုံဝင်သွားတယ်ဆိုတာဘာလဲ။ မြော့ပါသွားတယ်ဆိုတာဘာလဲငြိမ်ပြီးတော့နေရင်မြုပ်သွားတယ်လှုပ်ရှားပြီးတော့နေရင် မျောပါသွားတယ်ငြိမ်တဲ့တရားဆိုတာဘာလဲမြုပ်တဲ့တရားဆိုတာဘာလဲလှုပ်ရှားတဲ့တရားဆိုတာဘာလဲမျောပါရင်သွားတယ်ဆိုတာဘာလဲသိဖို့လိုတယ်ငြိမ်သောတရားဆိုတာကအကုသကံကိုဆိုတယ်ငြိမ်နေသောတရားဆိုတာကအကုသကံကိုဆိုတယ် မြုပ်သွားသောတရားဆိုတာကအပယ်လေးပါးကိုလာသွားတာကိုဆိုတယ်။အကုသိုလ်ကံကိုပြုတဲ့ပုဂ္ဂိုလ်ဟာသေတော့ဘယ်သွားမလဲ။အပယ်လေးပါး။ဒါကြောင့်အပယ်လေးပါးကိုသွားရတဲ့ပုဂ္ဂိုလ်များသည်သံသရာထက်ကမလွတ်မြောက်နိုင်ပဲတည်နေငြိမ်နေတဲ့ပုဂ္ဂိုလ်ပဲ။တန်တရားထက်ကသူဗဏိနဲ့မှသူမလွတ်နိုင်မလွတ်နိုင်ဘူး။ဒါကြောင့် ငြိမ်နေသောတရားဆိုတာအကုသိုလ်ကံကိုခေါ်တယ်အကုသိုလ်ကံကို ပြုတဲ့ပုဂ္ဂိုလ်ဟာသိတဲ့အခါကျတော့ဘယ်လိုသွားမလဲအပေလေးပုံသွားမယ်အကုသိုလ်ကံသွားပလေးပုံသွားဒါကြောင့်မို့အကုသိုလ်ကံကိုဘာလို့ခေါ်သလဲအငြိမ်တရားအပေလေးပုံကျတော့ဘာလို့ခေါ်မလဲအမြုပ်တရားအကုသိုလ်ကံကိုပြုတော့ကိုရင်တွေဖယ်သွားရမှာလေကိုရင်တို့အကုသိုလ်ကံကို မပြုဘူးမဟုတ်လား မပြူဘူးမဟုတ်လားမပြူပါဘူးတော့မပြူဆိုရင်ပလေပေါက်သွားစရာမလိုဘူးပေါ့သွားစရာလိုသေးရဲ့လားအေးမလိုပါဘူးဒါကြောင့်အကုသို့ကံကိုပြုရင်ပလေပေါက်ကိုသွားရမယ်အငိမ့်တရားဆိုတာဘာကိုခေါ်ပါသလဲအကုသို့ကံကိုခေါ်တယ်အမြုပ်တရားဆိုတာဘာကိုခေါ်ပါသလဲအပလေပါကိုခေါ်တယ်လှုပ်ရှားနေသောတရားမျောပါသွားသောတရားနှမျိုးလှုပ်ရှားနေသောတရားဆိုတာက ဝတ္တကုတုကံကိုခေါ်တယ်လှုပ်ရှားနေသောတရားဆိုတာအကွင်လေးတွေဘာခေါ်ပါသလဲဝတ္တကုတုကံတဲ့ဘဝသံပါတိဘောဂသံပါတိကိုတောင့်တပြီးတော့ေဒါနကုသိုလ်ကြောင့်အေသီလကုသိုလ်ကြောင့်ဖြစ်လျက်ဘဝမှာလူချမ်းသာနိုင်ချမ်းသာဖြစ်ရပါလို့ဤတို့ဒီလိုဆုတောင်းပြီးတော့ပြုတဲ့ကုသိုလ်ကံမျိုးကိုဘာလို့ခေါ်သလဲဝတ္တကုသိုလ်ကံခေါ်တယ်အဲ့ဒီဝတ္တကုသိုလ်ကံကိုအလှုပ်တရားလို့ခေါ်တယ်ဝတ္တကုသိုလ်ကံကိုပြုတဲ့အခါမှာကုသိုလ်ပြုတဲ့ပုဂ္ဂိုလ်ဆန္ဒအတိုင်း လူဘဝနန်းဘဝအသုကတိဘဝမှာသွားဖြစ်ရမယ်မဟုတ်ဘူးလားလူဘဝနန်းဘဝမှာသွားဖြစ်ရင်သံတရားထားမှသူဘာဖြစ်သွားမလဲမျိုးပါပြီးတော့သွားတယ်ဒါကြောင့်မို့အလှုပ်တရားဆိုတာကဝတ္တကုတုကံတရားကိုခေါ်တယ်အမြော့တရားဆိုတာကလူဘဝနန်းဘဝမှာကျင်လည်နေရတာကိုဆိုတယ်နားလည်သွားပြီနော်အလှုပ်တရားဆိုတာဘာကိုခေါ်ပါသလဲဝတ္တကုသိုလ်ကံအမြော့တရားဆိုတာ လူဘဝနံဘဝနှမျိုး နားလည်သွားရင်နော်ဒါနားလည်သွားရင်တရားရှိဆက်ဟောဖို့လူတယ်ပြီးတော့ဩဃ၄ပါးဆိုတာရှင်ဖျားတို့စာသင်ထားပြီးပြီ သမုစီပိုက်ထက်မှာပါပြီဩဃဘယ်နှပါးရှိပါသလဲကွင်လေးတွေ၄ပါးဘယ်သူတွေလဲကာမောဃဘဝောဃဒိဋ္ဌောဃအဝိဇ္ဇောဃဟောနားလည်သွားပြီနော်ကာမောကဆိုတာဘာကိုဩကဆိုတာဘာကိုခေါ်တယ်လဲဒီပဲနဲ့နားလဲကိုလူတယ် ဩကအဓိပ္ပာယ်လေးနားလည်ဖို့လိုတယ်အခြေပြုသင်္ကြန်ထဲမှာဘယ်လိုရေးထားတယ်လဲကွင်လေးတွေဩကအဓိပ္ပာယ်လေးသတ္တရောဩကောကာမောကောဘဝကောဒီထောက်ကောဝိဇောကောသူရှိတယ်မလားအခြေပြုသင်္ကြန်ထဲမှာမဟာကဏ္ဍဆရာတော်ဖျက်ကြီးကဘယ်လိုရေးထားတယ်လဲအဓိပ္ပာယ်ဘယ်လိုရေးထားတယ်လဲမေ့သွားပြီဗောအဲမေ့သွားပြီဗောနော်ဒါကြောင့်ဘုန်းကြီးပြောပြမှာဗောကျန်ကန်ကအဝထရိတဝဟာနတိတိဩဃာအဝထရိတဝဟာနတိတိဩဃာ

အတ္တဝါတွေကိုနင်းမြုပ်စေတတ်နှိမ့်မြုပ်အပ်သောကြောင့်ဩကာလှေနဲ့ပင်လယ်ထဲကိုခရီးထွက်သွားတဲ့အခါမှာလှိုင်းရဲ့နှိမ့်ဆက်မှုကြောင့်နင်းမြုပ်သွားတဲ့အခါကျတော့အဲ့ဒီပင်လယ်သမုဒ္ဒရာထက်မှာကမ်းမမြင်လမ်းမမြင်တဲ့သမုဒ္ဒရာထက်မှာနင်းမြုပ်နေတဲ့ပုဂ္ဂိုလ်ဟာသေမလားရှင်မလားအကွင်လေးတွေဘသူကနှိမ့်ဆက်သွားတယ်လဲအဲ့ဒီသံတရာအဲ့ဒီပင်လယ်ကြီးကသူ့ကို နှိမ့်ဆက်လိုက်တယ်မူလားအဲ့လှိုင်းကြီးကသူ့ကိုလွှမ်းမိုးသွားတယ်နှိမ့်မြုပ်သွားတယ်နှိမ့်မြုပ်လိုက်တယ်ဒီတော့အဲ့ဒီကမ်းမမြင်နိုင်တဲ့ပင်လိပ်ထက်ရောက်နေတဲ့ပုဂ္ဂိုလ်တွေဟာအကယ်၍များလှေများပြည့်စည်သွားပြီဆိုရှင်အဲ့ဒီပင်လိပ်ထက်ကနေပြီးတော့ပင်လေကြီးကနေပြီးတော့မိမိကိုတတ္တဝါတွေကိုသားလိုက်သလိုပဲတဲ့ဩဃ၄ပါးစွဲမြဲနေတဲ့ပုဂ္ဂိုလ်တွေဟာလဲပဲတန်တရားထဲမှာဘာဖြစ်ရမလဲ ဖန်ဖန်ထထဘာဖြစ်ရမလဲသေရမယ်ဒါရသူ့ဘာလို့ခေါ်တယ်လဲဩဃဒါကြောင့်လွှမ်းမှုတ attva တွေကိုလွှမ်းမိုး၍နှိမ်ပန်းနှိမ့်ဆက်ထားသောကြောင့်ဩဃတနည်းအားဖြင့်နှင်းမြုပ်စေတနှင်းမြုပ်အပ်သောကြောင့်ဩဃခြေပြုသိမ့်ရုပ်သွားကြည့်လို့ရှိရင်ကိုယ်လေးတွေပြန်ပြီးတော့မြင်မှာပေါ့ဘုန်းကြီးကလည်းအဲ့ဒီထိုက်ကြည့်ပြီးတော့ဒါရေးထားတာပေါ့နော် အဲဒါကြောင့်မို့ဒီဩဃသရဏသုတ်တန်တရားဆိုတာတန်တရားကြီးဟူသောဩဃရေအရင်မှ ကုခလွန်မြောက်ကြောင်းကို ဟောတော်မူတဲ့သုတ်တန်တရားတန်တရားတိဟူသောဩဃကြီးကို ရေပင်လည်းကြီးမှ ကုခလွန်မြောက်ပုံကိုမြတ်စွာဘုရားဟောကြားတော်မူတဲ့သုတ်တန်တရားခုနကနန္ဒာကမေးလို့မြတ်စွာဘုရားဖြေပြီးပြီမို့လားဘယ်ပုံပဲနည်းနဲ့မြတ်စွာဘုရားဟာ တန်တရားထက်ကလွန်မြောက်ပါသလဲလို့ဆိုတော့မြတ်စွာဘုရားရှင်ဘာဖြစ်တယ်လဲသူရတည်ပြီးလဲမနေဘူးတဲ့လှုပ်ရှားပြီးလဲသူမနေဘူးတဲ့အဲ့ဒီနေ့နှစ်ပါးကအလော့အနေနဲ့သူဘာဖြစ်သွားတယ်လဲတန်တရားထက်ကသူကုမြောက်ပါတယ်ကာမောကဆိုတာဘယ်တရားတွေခေါ်ပါသလဲလို့တရားကိုကောက်ခိုင်းရင်ဘယ်လိုဖြေမလဲကာမောကဆိုတာဟာပင်စားသူကာမဂုဏေသူသန္တာရာကောကာမောကောနာမတဲ့ ပါမဂုံ၅ပါးပေါ်မှာတွေ့တာနှစ်သက်နေတဲ့ဆန္ဒနဲ့ຢာခကိုဘာလို့ခေါ်မလဲကာမောကဆန္ဒဆိုတာအနှဲတဲ့လောဘကိုဆန္ဒအာကြည့်တဲ့လောဘကို ရာဂကာမောကကိုတရားကို ကောက်လိုက်ရင်ဆန္ဒရာဂကိုကောက်ပါတဲ့ကာမဂုဏ်၅ပါးပေါ်မှာတွေ့တာတဲ့ဆန္ဒရာဂကိုကာမောကလို့ကောက်ပါအဲ့ဒီကာမောကဟာဘယ်မှာရှင်တဲ့ကာမောကလဲဆိုလို့ရှင် ကာမောကို အထာသူလောဘသက္ကရစစ်တေကုဥပိစတိတဲ့လောဘဆိုတာဘာမှရှင်တယ်လဲကိုရင်လေလောဘမူစိတ်ရှစ်ပါးမှရှင်တယ်မဟုတ်လားလောဘအထာသူလောဘတကစစ်တေသူဝလပတိဒူလာတယ်မဟုတ်လားစစ်တိပိုင်းမှာဒူလာတယ်မဟုတ်လားအဲ့တော့တကြံကံကတဲ့ကာမောကို အထာသူလောဘသာကတာစစ်တေသူဥပစ္စတိတဲ့လောဘမူစိတ်ရှစ်ပါးမှရှင်တဲ့လောဘပါပဲဒါကာမောကောက်တောက်ကောင်းရင်ဘယ်လိုကောင်းမလဲ လောဘမူစိတ်၈ပါးမှရှိတဲ့လောဘအာသေးတဲ့လောဘကိုသန္တအကြည့်တဲ့လောဘကိုရာဂအဲ့ဒီကာမောကတရားဒီလိုတို့ရှင်ဘုရားတို့သန္တန်မှာမပယ်နိုင်ဘူးဆိုရင်ဘယ်မှာနေရမလဲသံဃာထဲမှာပဲထပ်တလဲလဲကျင်လည်နေရမယ်အဲ့ဒီကာမောကကိုကုန်ခန်းစေခြင်းနဲ့ဆိုရှင်ဘယ်လိုလုပ်မလဲသတိပဋ္ဌာန်တရားကို အားထုတ်ရမယ် စာစဉ်နေလို့လွန်မြောက်နေပါမလားမလောဘူးဘာလုံးမှလွန်မြောက်နိုင်မလဲတတိပဋ္ဌာန်တရားကိုအာထုံမှလွန်မြောက်မယ်နောက်ဘဝကဆိုတာဘာကိုခေါ်ပါတယ်လဲရူပရူပဘဝေတုသန္တာရာကောဇဏဏိကတိသဘောကောနာမရူပဘုံအရူပဘုံပေါ်မှာတန်နှင်းသေးတဲ့သန္တာရာကနဲ့ဇန်တရားတွေပေါ်မှာနှင်းသက်တွေ့တာနေတဲ့သန္တာရာကကိုဘဝကခေါ်ပါတယ် ဘဝကကိုတရကိုကောက်တဲ့ခါကျတော့ဘာခေါ်မလဲဘယ်ဘာကိုကောက်မလဲဘောကောစတုတုဒိဋ္ဌိကတဝိပယုတ္တလောဘသဟကတသကတိဥပ္ပစတိတဲ့ဒိဋ္ဌိကတဝိပယုတ်စိတ်၄ခုမှာရှင်တဲ့ဘာကိုခေါ်မလဲလောဘဒိဋ္ဌိကတဝိပယုတ်စိတ်၄ခုမှာရှင်တဲ့လောဘလောဘမှုစိတ်လောဘသည် လောဘမှုစိတ်၈ပါးမှာရှင်တယ်မို့လားသို့တော်လည်းပဲဘဝဘဝကကို ကောက်တဲ့ခါကျတော့ဒိဋ္ဌိကတဝိပယုတ်စိတ်၄ခုမှရှင်တဲ့လောဘကိုသာကောက်ပါကာမောဃတို့ကတော့ဘယ်မှာကောက်ထားသလဲလောဘမူစိတ်၈ပါးမှရှင်တဲ့လောဘဘောကကြတော့ဒိဋ္ဌိကတဝိပယုတ်စိတ်၄ခုမှရှင်တဲ့လောဘကိုကောက်ပါတဲ့ဒိဋ္ဌောကဒိဋ္ဌောကဆိုတာဘာကိုကောက်မလဲဒိဋ္ဌောကဆိုတာဒွါသတိတိထိယောဒိဋ္ဌောကောနာမလဲ62ပါးသောမိစ္ဆာအယုဒိဋ္ဌိသည်ဒိဋ္ဌောကလို့ခေါ်တယ်ဘယ်မှာရှင်တဲ့ဒိဋ္ဌိလဲ အဒိဋ္ဌောကောစတုတုဒိဋ္ဌကတသံပိယတေတုစတုပဥပစတိဒိဋ္ဌိစတဲ့တရားဘာမှရှင်တယ်လဲဒိဋ္ဌကတသံမျိုးစစ်၄ပါးမှရှင်တယ်မဟုတ်လားသင်ကြိုချားနေတာမဟုတ်ဘူးနော်ကွင်လေးတွေနော်ကိုယ်မှဖြစ်နေတဲ့တရားကို ဖော်ပြတာနော်ဒီတရား ကိုယ်မှရှိရင်တန်တရားထက်ကလောမလားမလောဘူးလားမလောဘူးမလောဘူးနော်ဒါရမို့ဒိဋ္ဌပါဆိုတာဒိဋ္ဌိကတာသံပြုစေလေးခုမှာရှင်တဲ့ဒိဋ္ဌိဒီဒိဋ္ဌိရဲ့အယူမိမိမှာရှိနေရင်တန်တရားထက်ကလောပါမလား မလောဘူးတဲ့အဝိဇ္ဇောကဆိုတာဘာခေါ်တယ်လဲစတုတုတစ္ဆေသူအညာနာအဝိဇ္ဇောကောနာမတစ္ဆာ၄ပါးတရားကိုမသိတဲ့မောဟကိုဘာလို့ခေါ်တယ်လဲအဝိဇ္ဇောကအဲ့ဒီအဝိဇ္ဇာကဘယ်မှာရှင်တဲ့အဝိဇ္ဇာလဲအဝိဇ္ဇောကောသဗ္ဗကုသလေသူဥပ္ပစ္စတိတဲ့အဝိဇ္ဇာခေါ်တဲ့မောဟသည်အကုသိုလ်စနစ်ပါမှရှင်တယ်မဟုတ်လားမောဟဟေရိကံအနောတံပါဥဒိစ္စ ဒီစရတိလေးလုံးဟာအကုသို့ဖြစ်တဲ့မှသူပါတယ်မဟုတ်လားဒါသူ့ကိုဘာလို့ခေါ်တယ်လဲအကုသလယောဂီသဗ္ဗကုသလယောဂီအကုသို့စိတ်မှအမြဲတမ်းပါဝင်နေတဲ့စရတိဘယ်နှပါရှိတယ်လဲ၄ပါးဘသူတွေလဲမောဟဟေရိကအနတ္တပါဩဒိသဘာကြောင့်အကုသို့ပြုတိုင်းမောဟပါတာတုံးအရှင်းမရှိတဲ့အကုသို့ရဲ့အပြစ်ကိုမမြင်အောင်ဖုံးလွှမ်းထားတာကိုဘယ်လိုခေါ်တယ်လဲမောဟ ဒါကြောင့်သူအကုသိုလ်ကို ပြုရဲတယ်အကုသိုလ်ရဲ့အပြည့်ကိုမြည်ရင်သူအကုသိုလ်ပြုရဲပါမလားမပြုရဲဘူးဒါကြောင့်မို့အကုသိုလ်အပြည့်ကိုမမြင်အောင်ဖုံးလွှမ်းထားတယ်အဝိဇ္ဇာကိုဘာလို့ခေါ်တယ်လဲမောဟအကုသိုလ်ဖြစ်တိုင်းသူပါတယ်အဟိရိကမရှက်တာသောသဘောတရားကိုဘာလို့ခေါ်တယ်လဲဟေရိကအကုသိုလ်ကိုပြုတဲ့ပုဂ္ဂိုလ်ဆိုတာရှက်တာသူလားမရှက်တာသူလားကိုရင်တို့အကုသိုလ်ပြုရဲရလား ဘာဖြစ်လို့လဲရှက်တတ်တာကိုတော့မရှက်တတ်တဲ့ပုဂ္ဂိုလ်မှာအကုသိုလ်ပြုရမှာမဟုတ်လားဒါကြောင့်မို့အဟိရိကဆိုတာဟာအကုသိုလ်ကိုမရှက်ပြုရတဲ့ပုဂ္ဂိုလ်ဟာအဟိရိကပုဂ္ဂိုလ်ပဲဒါရောက်အကုသိုလ်ဖြစ်တတ်ပါတယ်အနောတ္တမဆိုတာ အကုသိုလ်အကျိုးအပြည့်ကိုမမြင်နိုင်တဲ့တရားဘာလို့ခေါ်တယ်လဲအနောတ္တပဒါလေပါနော်အဲ့ဒါဥဒိစ္စဆိုတာဘာလို့ခေါ်တယ်လဲမတည်ငြိမ်တဲ့စိတ်ကိုဘာလို့ခေါ်တယ်လဲဥဒိစ္စအကုသိုလ်ပြုတဲ့ပုဂ္ဂိုလ်တူကစိတ်တည်ငြိမ်မှုရှိပါမလား မရှိနိုင်ဘူးဒါကြောင့်မောဟအဟိတိကနောတမဥဒိသခေါ်တဲ့ဒီစရသေးလေးလုံးဟာအကုသိုလ်ဖြစ်တိုင်းပါလို့သူ့ဘာလို့ခေါ်တယ်လဲအဝိဇောကသဗ္ဗကုသလယောဂီစတသိဒီလိုခေါ်တယ်မဟုတ်လားဒါကြောင့်မို့အဲ့ဒီဩဃတရား၄ပါးတတ္တဝါတို့ရဲ့သံတံမှာရှိနေရင်အဲ့ဒီတရား၄ပါးတတ္တဝါတွေကိုဘာလို့တလဲသတ်တယ်နှိမ့်ဆက်တယ်ညှဉ်းပန်းတယ်ကိုကိုရင်တွေကိုကိုနှိမ့်ဆက်ညှဉ်းပန်းနေတာဘယ်တရားတွေလဲ အဲ့ဒီဩဃ၄ပါးပဲမဟုတ်ဘူးလားကွင်တွေဘသူတွေလဲအဲလုံရင်တဲ့လောဘကွင်တွေမှာမရှိဘူးလားအဲရှိတယ်တခါတခါအကုသိုလ်တွေကိုကြံတာပြောတာမရှိပေဘူးလားရှိတယ်ပြုတာတော့ဖြင့်မရှိပါဘူးဘုန်းကြီးကကွင်တယ်ရှိရှိနေလိုက်ပေးတယ်နောက်ကွင်တယ်အကုသိုလ်ပြုဖူးတာရှိရတာကွင်တယ်မရှိပါဘူးပြုလို့ရရလားပြုလို့မရဘူးအကုသိုလ်ပြုရင်ဘာဖြစ်သွားမလဲသီလညှိုးနှွမ်းသွားမယ် သီလတနည်းအားဖြင့်ဘာဖြစ်သွားမလဲသီလပျက်စီးသွားမယ်နားလည်တယ်နော်ဒါကြောင့်မို့တတ္တဝါတို့နှိစ္စနေသောတရားဒီဖယ်တရားလေဩဃဩဃဘယ်နှပါရှိသလဲ၄ပါးဘုဒ္ဓတွေလဲကာမောကဘဝောကဒိဋ္ဌောကအဝိဇောကကာမောကနဲ့ဘဝောကကိုတရားကောက်ရင်သန္ဒလောဘဒါရတယ်မဟုတ်လားလောဘပဲရတယ်မဟုတ်လားဒိဋ္ဌောကကိုကောက်ရင် ဒိဋ္ဌိတတသိဝိသောကကိုကောင်းရင်မောဟဩက၄ပါးရှိ냐တော့လည်းပဲတရာကိုကောင်းရင်ဘယ်နှပါးရတယ်လဲ၃ပါးပဲရတယ်နားလည်နော်ဒါကြောင့်မြတ်စွာဘုရားရှင်ကိုနန္ဒကမေးတော့မြတ်စွာဘုရားရှင်ကဒီဩကလေးပြသံတရားထဲမှာမြတ်စွာဘုရားဘလို့ကုညော့တော်မူပါသလဲဘုရားလို့နန္ဒကလျှောက်တော့ရတ္တိပြီလဲသူမနေဘူးတဲ့လှုပ်ရှားပြီလဲမနေဘူးအဲ့ဒီနိနှစ်ပါးကအလွတ်အနေနဲ့သူကူပါတယ်ဆိုတာကတော့ ဝိဝတ္တကုသိုလ်ကံနဲ့သူကူးသွားပါတယ်ဘယ်ကံနဲ့ကူးသွားတယ်လဲဝိဝတ္တကုသိုလ်ကံဒါကြောင့်နိဗ္ဗာန်ကိုဘာနဲ့သွားမလဲဘာနဲ့သွားမလဲဝိဝတ္တကုသိုလ်ကံနဲ့သွားရမယ်ကိုင်းနေဘာနဲ့သွားရမလဲအေးဝိဝတ္တကုသိုလ်ကံဆိုတာသတိပဋ္ဌာန်တရားအထုတ်ရင် ဖောင်းတယ်ပေးတယ်ထိုင်တယ်ထိတယ်နာတယ်กินတယ်ကြိုက်တယ်ခဲတယ်ညာလန်းတယ်ပင်လန်းတယ်ဒီလိုသတိပဋ္ဌာန်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်မှာ အကုသိုလ်ကံတွေရှိသလား ဘဝကိုတွေ့တာတဲ့ဝတ္တကုသိုလ်ကံတွေရှိသလားမရှိသူဘာကုသိုလ်ကံသူမှရှိနေသလဲဝိဝတ္တကုသိုလ်ကံဒါကသတိပဋ္ဌာန်တရားကိုအားထုတ်တဲ့ပုဂ္ဂိုလ်ဟာဘာကုသိုလ်ကံလဲဝိဝတ္တကုသိုလ်ကံအဲ့ဒီကံနဲ့သွားမှနိဗ္ဗာန်ရမယ်ကိုရင်တွေဘာနဲ့သွားမလဲဝိဝတ္တကုသိုလ်ကံနဲ့သွားမယ်ဒါနပြုနိုင်ပြုတိုင်းဣဒံမေပုံညာအသောခေဝံဟောတုဣဒံမေပုံညာနိဗ္ဗာန်ပစ္စယဟောတုဒီသုမတပဲဘူးလား အဲ့ဒီဆုတောင်းတဲ့ကုသိုလ်ကံဘာလို့ခေါ်တယ်လဲဝိဝတကုသိုလ်ကံဘာလို့ခေါ်တယ်လဲအဲ့ဒီဝိဝတကုသိုလ်ကံနဲ့သွားရတယ်ဒါကြောင့်ကိုင်းတွေမြတ်စွာဘုရားကိုရေပဲလှူးလှူးပန်းပဲလှူးလှူးစီမိပဲလှူးလှူးဘယ်လိုဆုတောင်းရမလဲဣဒံမေပုံညံအာသဝခေယံဝံဟောတုဣဒံမေပုံညံနိဗ္ဗာန်သပစ္စယောဟောတုကိုဆုံးခံလို့ရလာတဲ့ဆုံးကိုဘယ်လိုလှူမလဲ သံဃာသာဒေမာနိဗ္ဗာန်ပစ္စယောဟောတုဒီလိုလှူရင်ဘာဖြစ်သွားပြီလဲဝိဝတ္တကုသကံဖြစ်သွားပြီအဲ့ဒီကုသကံကိုဘာကျုပ်ပေးမလဲနိဗ္ဗာန်ပဲကွင်လေးနားလေတယ်နော်အဲ့ဆရာဖျားကြီးကကွင်လေးတွေနားလဲမဟောပါတဲ့ကွင်လေးအခုဘုန်းကြီးဟောတဲ့ပြနားလဲနားမလဲဘူးလားအဲနောက်ထပ်ကြရင်ဆရာဖျားကြီးကမေးလိမ့်မယ်မနေ့ကကမ္မပြန်ဆရာတော်ဟောတဲ့ပြကွင်တွေနားလဲရလားလို့မေးရင်ကွင်တွေဘယ်လိုဖြေမလဲ ဖြေမှနည်းနည်းလေးရယ်ထပ်ဟောအောင်မထင်နဲ့ကွင်လေးတွေဘလုံဖြေမလဲအဲအဲ့လိုဖြေရမှာနော်မလဲလဲလဲလဲလို့သာဖြေလဲကွင်ရင်အဲ့ခါကျဘုန်းကြီးဆင်ပြေသွားမှာနော်တော့မရှိရင်ဘုန်းကြီးတော့တနေ့ထပ်တရားထဟောနေရအောင်မှာနေတော့ပြန်ပြောရမယ်ဆိုလို့ရှိရင်တရားလိုလဲလေးပဲမဟုတ်ဘူးလားအေးတတ္တဝိသံတရားထဲမှာกินလေနေတာဘာရောက်กินလေရတာတို့ဩဃလေးပါးရောက်กินလေရတယ်ဩဃလေးပါးကလွန့်အောင်ဘလို့လုံးမလဲ ဝိဝတ္တကုသိုလ်ကံကိုပြုရမယ်ဝိဝတ္တကုသိုလ်ကံဆိုတာဘာကိုခေါ်သလဲဣဒံမေပုံညာအာသဝကယံဝံဟောတုဣဒံမေပုံညာနိဗ္ဗာန်ပစ္စယဟောတုလို့ဆုတောင်းပြီးတော့ပြုတဲ့ကုသိုလ်ကံကိုဝိဝတ္တကုသိုလ်ကံခေါ်သည်အဲ့ဒီဝိဝတ္တကုသိုလ်ကံနဲ့သွားရမယ်ဒါကြောင့်မို့နိဗ္ဗာန်ကိုဘာနဲ့သွားမလဲလို့မေးတော့ဘယ်လိုသွားမလဲဝိဝတ္တကုသိုလ်ကံနဲ့သွားရမယ်နားလည်သွားပြီနော် ။ကိုရီနိဗ္ဗာန်ကိုဘာနဲ့သွားမလဲ။အဲနားလည်သွားပြီဆိုလို့ရှိရင်ဆောင်ပုံလေးဆိုကြစို့။ဆိုဩဃာယေယင်ဘယ်သို့လျင်အရှင်ကူမြောင်ခဲ့သနည်းမြတ်စွာဘုရားကိုနန္ဒကမေးတယ်မို့လားမြတ်စွာဘုရားဩဃာထက်ဘယ်လိုကုသလဲဘုရားကမေးတယ် ဩဃရေရင်ဘယ်သို့လျင်အရှင်ကုမြောက်ခဲ့သည်ယတ္တိ၍လဲမနေပဲရှောင်လွဲကုခဲ့သည်ဖះကမေးတယ်ပြောတယ်မို့လားအပဋိဋ္ဌံယတ္တိပြီးတည်ငြိမ်ပြီး မနေပဲကကုတယ် ယက်တည်၍လဲမနေပဲရှောင်လွှဲကုခဲ့သည်လှုပ်ရှားခြင်းလဲမပြုတ်ပဲရှောင်လွှဲကုခဲ့သည်လှုပ်ရှားခြင်းလဲမပြုတ်ပဲရှောင်လွှဲကုခဲ့သည် ရပ်တည်ပြီးငြိမ်ပြီးတော့လည်း तू မနေဘူးလေလှုပ်ရှားပြီးတော့လည်းမနေဘူးအဲ့ဒီနေ့က तू ကူးလာခဲ့တယ်ငြိမ်နေရင်ဘာပြေသွားမလဲမြုပ်ဝင်သွားမယ်လှုပ်ရှားနေရင်ဘာပြေသွားမလဲမျောပါသွားမယ်ဒါဆိုယတ္တိနေလျင်ရေတဲ့တွင်မြုပ်ဝင်နေသွားသည်ယတ္တိနေဘာပြေသွားမလဲရေထဲမှာမြုပ်သွားမယ် ယတ္တိနေလျင်ရေထဲတွင်မြုပ်ဝင်နေသွားသည်လှုပ်ရှားနေလျင်ရေအရင်အစဉ်မြုပ်ပါသည်လှုပ်ရှားနေလျင်ရေအရင်အစဉ်မြုပ်ပါသည်လှုပ်ရှားရင်ဘာဖြစ်သွားမလဲ မြော့ပါတယ်ဆိုတာဘာကိုခေါ်တယ်လဲဝတ္တကုသိုလ်ကံရောက်သံတရားထဲမှာကျင်လရတာကိုဆိုတယ်ရေထနှင်းနှုတ်သွားတယ်ဆိုတော့အကုသိုလ်ကံရောက်အပေလေးပါးကိုလွတ်သွားတာကိုဆိုတယ်နားလည်သွားပြီနော်ဒါလို့ဆိုရင်အဲ့ဒီနှစ်ပါးကအလွတ်သွားရမယ်ဆိုငြိခြင်းလှိုခြင်းအလျင်းမပါကုသိုလ်မှရောက်ရာနိဗ္ဗာန်ပြီ ငြိမ်ချင်းလှုပ်ခြင်းအလင်းမပါကုသိုလ်မှရောက်ရာနိဗ္ဗာန်ပြီဟောငြိမ်ပြီးလဲမနေရဘူးလှုပ်ပြီးလဲမလျရဘူးအဲ့ဒီငြိမ်မှုငြိမ်မှုလှုပ်မှုဆက်တရားကိုအလင်းမလုပ်ရဘူးတဲ့ငြိမ်လဲမငြိမ်လှုပ်လဲမလှုပ်အဲ့ဒါလို့ကူးသွားတဲ့ပုဂ္ဂိုလ်မှာဘယ်ရမလဲနိဗ္ဗာန်ရမယ်ဆို အကုကံကငြိမ်တရားမြုပ်သွားပယ်လေးရွာငြိမ်တဲ့တရားဆိုတာဘာကိုခေါ်တယ်လဲအကုသိုလ်ကံမြုပ်သွားတယ်ဆိုတာဘာကိုခေါ်တယ်လဲပယ်လေးပါဆိုအကုကံကငြိမ်တရားမြုပ်သွားပယ်လေးရွာ ဝတ္တကံကလှုပ်တရားမျောသွားလူနတ်ရွာလှုပ်တဲ့တရားဆိုတာဘူးလေဝတ္တကုသိုလ်ကံမျောပါသွားတယ်ဆိုတာဘာလဲလူရွာနတ်ရွာဝတ္တကံကလှုပ်တရားမျောသွားလူနတ်ရွာ ဝိဝကံကဝိဝကံဆိုတာဝိဝတ္တကုသကံဆိုတဲ့ဝိဝကံကထိုနှစ်ပါးလောသွားနိဗ္ဗာန်ရွာဝိဝတ္တကုသကံရောတရားကြတော့ငြိမ်တဲ့တရားမှလည်းလွတ်သွားတယ်လှုပ်တဲ့တရားမှလည်းလွတ်သွားတယ်အဲ့လိုကုရတယ်တဲ့ဝေဝကံကထိုနှစ်ပါး လောသွားနိဗ္ဗာန်ရွာနိဗ္ဗာန်ကိုဘာနဲ့ကူးမလဲဝို့တာကုသကံနဲ့ကူးမယ်နားလည်သွားပြီနော်ကိုရင်နားလည်ရလားနောက်တစ်ခါဩကာယေယင်ဘယ်သို့လျင်အရှင်ကူမြောင်ခဲ့သနည်းယတ္တိ၍လဲ မနေပဲရှောင်လွှဲကုခဲ့သည်လှုပ်ရှားခြင်းလဲမပြုတ်ပဲရှောင်လွှဲကုခဲ့သည်ယတ္တိနေလျင်ရေထဲတွင်မြုပ်ဝင်နေသွားသည် လှုပ်ရှားနေလျင်ရေအရင်အစဉ်မြတ်ပါသည်ငြိမ်ချင်းလှူခြင်းအလျင်းမပါကုသိုလ်မှရောက်ရာနိဗ္ဗာန်ပြီအကုကံက ငြိမ်တရားမြုပ်သွားပယ်လေးရွာဝတ္တကံကလှုပ်တရားမျောသွားလူနတ်ရွာဝိဝကံကထိုနှစ်ပါးလောသွားနိဗ္ဗာန်ရွာ no le va bien, ¿no?